အခန်းကြီး19အငယ်1မှ30ငါအသက်ကုန်ပြီငါနေရသောကာလလွန်ပြီတင်းကျင်းသည်ငါအဖို့ဖြစ်၏ကဲ့ရဲ့တတ်သောသူတို့သည်ငါရှိမှရှိကြသည်မဟုတ်လောသူတို့နှုတ်ဆက်သောအချင်းရာတို့ကိုအစဉ်ငါကြည့်မြင်ရသည်မဟုတ်လောအပေါင်ထားပါတော့အာမခံပေးပါတော့အဘဲသူသည်ငါနှင့်ဂတိတစ္ဆာထားမည်နီ ကိုရောသည်သူတို့ညံကိုကွယ်စေတော်မူသည်ဖြစ်၍ သူတို့ကိုချီးမြှောက်တော်မမူရအချင်းသူသည်ဥစ္စာကိုလူယွံအံ့သောငှာအဆွေခင်မွန်းကိုအပ်၏ထိုသူ၏သားတို့သည်မျှော်လင့်၍စိတ်ပြည့်ရကြလိမ့်မည်ငါကို သူတစ်ပါးကဲ့ရဲ့စရာအကြောင်းဖြစ်စေတော်မူ၍သူတို့သည်ငါကိုယွံကြ၏ဝမ်းနေခြင်းအာကြီးသောကြောင့်ငါမျက်စိမှုန်၏ကိုအင်္ဂါများတို့သည်အရိတ်ကဲ့သို့ဖြစ်ကြ၏ဖြောင့်မတ်သောသူတို့သည်ဤအမှုကြောင့်မိမောတူဝေကြလိမ့်မည် အပြစ်ကင်းလွတ်သောသူတို့သည်အဓမ္မလူများတဖက်ကကိုယ်ကိုကိုယ်နှိုးဆော်ကြလိမ့်မည်။ဖြောင့်မတ်သောသူတို့သည်လည်းတည်ကြည်ခြင်း၊လက်စင်ကြယ်သောသူတို့သည်ခွန်အားတိုးပွားခြင်း ရှိကြလိမ့်မည်။သင်တို့မူကားတယောက်မျှမကြွင်း၊ပြန်သွားကြပါတော့။သင်တို့တွင်ပညာရှိတစုံတယောက်ကိုမျှငါမတွေ့နိုင်။11 ငါနေ့ရက်လွန်ပြီငါနှလုံးသွင်းမိသောအကြံစီတို့သည်ပျက်စီးခြင်းသို့ရောက်ကြပြီညသည်ငါ၌နေကဲ့သို့ဖြစ်၍ငါအလင်းသည်မှောင်မိုက်နှင့်နီးစပ်၏တင်းကြိုင်းသည်ငါနေရာဖြစ်သည်ကိုငါမျှော်လင့်ရ၏ငါအိယာသည်မှောင်မိုက်၌ခင်းလျက်ရှိ၏ပုပ်ဆက်ခြင်းအားတင်းသည်ငါအဖဖြစ်၏ဟု၍၎င်းတီကောင်အားတင်းသည်ငါအမိငါနမဖြစ်သည်ဟု၍၎င်းငါဆိုရ၏ တို့ဖြစ်၍အဘယ်သို့မျော်လင့်ရသနည်းငါမျော်လင့်เสียအကြောင်းကိုအဘယ်သူမြင်ရသနည်းထိုအကြောင်းသည်မရဏနိုင်ငံအထဲသို့ဝင်၍ငါနှင့်တူမြေမုတ်၌နှိမ့်ချလျက်နေရမည်ဟုမွဲ့ဆို၏